ခန်းကြီး22အငယ်1မှ9ယောရှိသည်အသက်၈နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌32နှစ်စိုးစံလေ၏မေရောကဘောဇကမြို့သားအဒါယဤသမီးယေဒိဒအမည်ရှိ၏ထိုမင်းသည်သာရဖျားရှိတော်၌တရားသောအမှုကိုပြု၍လက်ရဘက်လက်ဝဲဘက်သို့မလွှဲအဖဒါဝိတ်လိုက်သမျှသောလမ်းသို့လိုက်လေ၏ယောရှိ မင်းကြီးနန်းဆန်၁၈နှစ်တွင်မေရှုလံသားဖြစ်သောအာဇလိဤသားစေရတော်ရှာဖန်ကိုခေါ်၍တင်ဒီယေပရဟိမင်းဟိလခိထံသို့တော်လောဗိမာန်တော်သို့ ဆောင်ခဲ့၍လူများလက်မှတကားဆောင်ခံယူသောငွေကိုယေပရဟိမင်းရေတွက်သဖြင့်ဗိမာန်တော်အုပ်အမှုတော်ဆောင်တို့၌အပ်၍ဗိမာန်တော်ပြိုပြက်ရာကို ပြုပြင်ခြင်းငှာလှုပ်ဆောင်တော်သူ လက်သမားနှင့်ပယံသမားလုပ်သည့်အတွက်ဗိမာန်တော်ပြုပြင်เสียကြောက်နှင့်တစ်သားကိုဝယ်သည့်အတွက်ဝေပေးရမည်အကြောင်း မှားထား၍ဗိမာန်တော်သို့ဆေလွတ်တော်မူ၏တို့ရတွင် ထုံငွေကိုလက်ခံသောသူတို့သည်တစ္ဆာဆောင်သောသူဖြစ်သောကြောင့်စည်ရင်မပေးရကြအငယ်ရှမှ20ယေဘရဟိမင်း ဟိလခိကလည်းပညတိကျမ်းစာဆောင်ကိုဗိမာန်တော်၌ငါတွေ့ပြီဟုစီရီတော်ရှာဖန်အားဆိုလျက်ကျမ်းစာကိုအပ်၍စီရီတော်ဖတ်၏တဖန်စီရီတော်ရှာဖန်သည်ရှင်မြင်းထံသို့တွား၍ကိုရွန်ကျွန်တို့သည်ဗိမာန်တော်၌တွေ့သောငွေကိုမှုတ်ပြီးမှဗိမာန်တော်အုပ်အမှုတော်ဆောင်တို့၌အပ်ပါပြီဟု၎င်းယေပရောဟိတ်ဟိလခိသည် ကျွန်တော်၌စာဆောင်ကိုအပ်ပါပြီဟု၍၎င်းကြားလျှောက်လျက်ရှင်မြင်းရှိတော်၌ဖတ်ရွတ်လေ၏ရှင်မြင်းသည်ပညတိကျမ်းစကားကို ကြားလျင်မိမိအဝတ်ကိုဆုပ်၍ယေပရောဟိတ်ဟိလခိရှာဖန်သားဟိကံမိခာသားအကဘောစရေတော်ရှာဖန်မိမိကျွန်အတဟိကိုခေါ်၍ယခုတွေ့သောကျမ်းစကားကြောင့်ငါအတွက်လူများအတွက် ယုဒအမျိုးသားအပေါင်းတို့အတွက်ထာဝရဘုရား၌မေးလျှောက်ကြပါငါတို့အဖို့ဤကျမ်းစာ၌ရေးထားသမျှသော စကားတို့ကိုဘိုးဘီတို့သည်နားမထောင်မကျင့်ဘဲနေသောကြောင့်ဒါဝရဘုရားသည်ငါတို့၌ပြင်းစွာအမျက်ထွက်တော်မူလိမ့်မည်ဟုမိန်တော်မူ၏ထိုကာလတွင်ဟာယဟတ်သားဖြစ်သောတိကဝဤသားအချုပ်ဝန်ရှလုံဤမယားပရောဖက်မဟုလဒသည်ယေရုရှလင်ပြည်မြို့၌ နေသည်ဖြစ်၍ယေပရောဟိတ်ဟိလခိအဟိကံအာခဘောရှာဖန်အတဟိတို့သည်ထိုမိမထံသို့တွား၍ပြောဆိုကြ၏မိမကလည်းငါထံသို့ဆေလွတ်သောသူထံသို့တင်တို့ပြန်၍ဆင့်ဆိုရသောဣဒရေလမျိုး၏ဘုရားသခင်သာရဘုရား၏အမိန်တော်ဟုမူကားယူဒရှင်မြင်ဖတ်သောကျမ်းစကားလာသမျှအတိုင်းငါသည်ဤအရ၌၎င်းဤအရသားတို့၌၎င်း ဘေးရောက်စေမည်အကြောင်းမူကားသူတို့သည်ငါကိုစွန့်ကြပြီးမိမိလုပ်သောအရာတို့ဖြင့်ငါအမျက်ကိုနှိုးဆော်ခြင်းဟာအခြားတစ်ပါးသောဖျားတို့ရှေ့မှနန္တာပေါင်းကိုမိရှို့ကြပြီး ထိုကြောင့်ဤအရ၌ငါအမျက်မိသည်မငိမ့်ဘဲလောင်ရလိမ့်မည်ဟုမိန်တော်မူ၏ဒါဝရဖျားကိုမေးလျှောက်ခြင်းဟာတင်တို့ကိုဆေလွတ်သောယူဒရှင်မြင်ကြားသော ကျမ်းစကားကိုရည်ဆောင်၍ဣဒရေလမျိုး၏ဘုရားသခင်သာရဘုရားမိန်တော်မူကြောင်းကို ထိုရှင်မြင်အားတဖန်ပြန်လျှောက်ရမည်ကားဤအယက်သားတို့သည်ဖြစ်စည်းရာနှင့်ကျိန်ဆဲရာဖြစ်ရလိမ့်မည်ဟုဤအယက်ကို၎င်းဤအယက်သားတို့ကို၎င်းငါချင်းချောက်သောစကားကိုတင်ဒီကြားသောအခါနူးညံ့သောစိတ်ရှိ၍အရဖျားရှိတော်၌ကိုကိုနှိမ့်ချခြင်း ကိုအဝတ်ကိုဆုတ်ခြင်းငါရှိမှငိုကြွေးခြင်းကိုပြုသောကြောင့်တင့်စကားကိုငါနားထောင်၏ငါသည်တင့်ကိုဘိုးဘေးစုဝေးရာသို့ပို့ဆောင်၍တင်းဒီငြိမ်ဝတ်စွာတင်းချိုင်းသို့ရောက်ရလိမ့်မည်ဤအရ၌ငါရောက်စေအံ့သောဘေးကိုတင့်ကိုယ်တိုင်မတွေ့မမြင်ရဟုမိန်တော်မူကြောင်းကိုဆင့်ဆိုသည့်အတိုင်းသူတို့သည်ရှင်မြင်အားပြန်လျှောက်ကြ၏